ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး73အငယ်1မှ9ဤတတိယအချိန်တွင်တင်တို့စီတို့ငါလာမည်ဖြစ်၍တတေခံနှူးသုံးအားဖြင့်စကားရှိသည်မြတ်တို့သည်တရားလိမ့်မည်တဖန်ငါရောက်လာလျင်တင်တို့ကို မတနာရဟု ပြစ်မှားသောသူမှဆ၍ကျင်းသောသူ အပေါင်းတို့အားအထက်ကငါပြောသည်သာမကယခုပင်တင်တို့နှင့်အတူမရှိတော်လဲ တဖန်ရှိပြီတကဲ့သို့ငါပြောနှင့်၏တင်တို့တွင် အားနည်းတော်မမူအားကြီးတော်မူသောခရစ်တော်သည်ငါ၌ဗျာဒိတ်ပြတော်မူခြင်းတက်တေကိုတင်တို့သည်ရှာသောကြောင့်ငါရောက်လာသောအခါမတနာရအကြောင်းမူကားထိုခရစ်တော်သည်အားနည်းခြင်းနှင့်လက်ဝါးကတိုင်မှအသေးခံတော်လဲဘုရားသခင်၏တကူတော်နှင့် အသက်ရှင်တော်မူ၏ငါတို့သည်လည်းခရစ်တော်၏ဤသူအားနည်းတော်လဲတင်တို့တွင် ပြသော ဘုရားသခင်၏တကူတော်အားဖြင့်ခရစ်တော်နှင့်အတူအသက်ရှင်ခြင်းရှိကြလိမ့်မည်သင်တို့သည်ယုံကြည်ခြင်း၌တည်တော်မတည်လောဟုကိုကိုကိုစစ်ကြောကြလော့ကိုကိုကိုစုံစမ်းကြလော့အစစ်မခံနိုင်သူမမှန်လျင်ယေရှုခရစ်သည်တင်တို့၌တည်တော်မူသည်ဟု ကိုအကြောင်းကို ကိုမသိကြသလိုငါတို့သည် အစစ်ခံနိုင်သောသူဖြစ်သည်ကို တင်တို့တိကြလိမ့်မည်ဟုငါတို့ထင်မှမျှော်လင့်ခြင်းရှိ၏ငါတို့သည်အစစ်ခံနိုင်ကြောင်းကိုထင်ရှားစေခြင်းငှာငါအလိုရှိသည်မဟုတ်အစစ်မခံနိုင်သော သူကဲ့သို့ထင်တော်လဲတင်တို့သည် ကောင်းမွန်စွာကျင့်စေခြင်းငှာမကောင်းသောအကျင့်စုံတစ်ခုကိုမျှမကျင့်မိအကြောင်းငါသည်ဘုရားသခင်ကိုဆုတောင်းပတနာပြု၏အငယ်ရှမတဆေငါတို့သည်တမန်တရားကိုစီးတားခြင်းကအလင်းမတတ်နိုင်ကြ တမာတရားဘက်၌နေ၍သာတတ်နိုင်ကြ၏ငါတို့သည် အားနေ၍တင်တို့သည်အားကြီးသောအခါငါတို့သည်ဝမ်းမြောက်ခြင်းရှိကြ၏တင်တို့သည်စုံလင်ပြီးအကြောင်းကိုသာ အလိုရှိကြ၏ထိုကြောင့်ပယ်ရှင်းဖြစ်စည်းခြင်းအလိုငါမဟုတ်တိဆောက်ခြင်းအလိုငါသခင်ဖျားသည်ငါ၌အပ်ပေးတော်မူသောတကူရှိသည့်အတိုင်းငါသည်ရောက်လာသောအခါပြင်းစွာသောဒဏ်ကိုမပေးလို၍ယခုပင်တင်တို့နှင့်ကွာဝေးသေးသည့်ကာလ ဤသို့ငါရေးလိုက်၏အငယ်7မှ14ကျွင်းသေးသောစကားဟုမူကားညီကိုတို့တင်တို့၌မင်္ဂလာရှိပါစေသောစုံလင်ခြင်းတက်တာဝမ်းမြောက်ခြင်းရှိကြလော့စိတ်တညီတညွတ်ထီဖြစ်၍အချင်းချင်းအသင့်တင့်နေကြလော့တို့ဖြစ်၍မေတ္တာကို၎င်းအသင့်တင့်နေခြင်းချမ်းသာကို၎င်းပေးတော်မူသောဘုရားသခင်သည် တင်တို့နှင့်အတူရှိတော်မူလက်တံအချင်းချင်းတယောက်ကိုတယောက်တန်ရှင်းသောနန်းချင်းနှင့်နှုတ်ဆက်ကြလောတန်ရှင်းသူ အပေါင်းတို့သည်တင်တို့ကိုနှုတ်ဆက်ကြ၏သခင်ယေရှုခရစ်၏ကျေးဇူးတော်၎င်းဖျားသခင်၏မေတ္တာတော်၎င်းတန်ရှင်းသောဝိညာဉ်တော်၏မေတ္တာဟာရတော်၎င်းတင်တို့အပေါင်း၌ရှိစေတည်းအာမင်ကောရိန္သုဩဝါဒစာဒုတိယဆောင်ပြီး၏